ဒီလေ1354ခုတမူလာကြီးလေဆေရစခန်းရှိရမြောက်နေ့မှာဟောကြားနဲ့တရားတော်ကသံဃာတဣန္ဒြေဖြစ်ကြောင်း၌ကြံရှိတဲ့တရားနဲ့ခမနာမဣန္ဒြေဖြစ်ကြောင်းသံဃာတဣန္ဒြေဖြစ်ကြောင်းမှာကြံခဲ့တာက ဘာဝနာစိတ်ရောနေတော့ခါလုံးဝကြည့်ကြဖို့ရာဘုရင်တရား၃ပါးဝိရိယတံဘောဇဉ်ပိဋိတံဘောဇဉ်ဓမ္မဝိစီယတံဘောဇဉ်ဒီ၃မျိုးတွေကဓမ္မဝိစီယတံဘောဇဉ်ကျန်နေခဲ့ပါလိမ့်မယ်ဘာဝနာစိတ် ယောနိလောခဝိရိယပိတိဓမ္မဝိဝါဒိကုသန္တာဘာဝနာစိတ်ယောနိလောခဝိရိယပိတိဓမ္မဝိဝါဒိကုသန္တာ စိတ်ဓာတ်ကြီးကြာဆင်းသွားတယ်လားအထုတ်လို့လေအထုတ်လို့လေစိတ်ဓာတ်ကြီးကြာဆင်းသွားတဲ့အခါဘာဝနာစိတ်ကြီးရော့သွားတဲ့အခါဝိရိယတန်ဖိုးခြင်းဖြစ်အောင်ဆင်းရမယ်ပိဋိတန်ဖိုးခြင်းဖြစ်အောင်လည်းဆင်းရမယ်ဓမ္မဝိပယတန်ဖိုးခြင်းဖြစ်အောင်လည်းဆင်းရင်တော့စိတ်ဓာတ်ကြီးပြန်တိုးတဲ့အောင်အထုတ်ရမယ်ဓမ္မဝိပယတန်ဖိုးခြင်းဆင်းရင်ပေါ့ဓမ္မဝိပယဆိုတာ ဓမ္မကတရားကုသိယကဆင်းရဲတာဝိပဿနာအရာမှာတော့အနိစ္စဒုက္ခအနတ္တလို့ရှုမှဆင်ခြင်ပြီးတော့သိတဲ့ဉာဏ်ကိုဓမ္မကုသိယတန်ဖို့ခြင်းအခုလိုဘောဇင်းဖြစ်အောင်ဆိုလို့ရှိရင်တဘာဝဓမ္မတွေတဘာဝကြကြဆင်းရဲတာကိုလည်းဓမ္မဥစ္စာတန်ဖို့ခြင်းတရားတွေအတုမကောင်းလို့တရားတွေမထူးကြလို့တရားတွေသိကြနေလို့ ခြေလက်တွေကျသွားတဲ့အခါကနာဥပြတန်တော်စဉ်သဘာဝကြကြဖြစ်အောင်ရှင်ရင်ဖို့ဗျာဒီနည်းနဲ့မှရှောင်ကူးလို့မရတဲ့မိတို့တဏ္ဍာမှာရှိနေကြတဲ့ပူရခြင်းသဘောတရားနာရခြင်းသဘောတရားသိရခြင်းသဘောတရားများကိုပြန်ပြီးတော့ရှင်ရင်လို့ရှိရင်ဓမ္မဥပြတန်တော်စဉ်ဖြစ်တယ်စိတ်ဓာတ်တွေပြန်ပြီးတော့တိုးတက်လာနိုင်ပါရဲ့ပူရခြင်းသဘောတရားကိုရှင်ရမယ် နေတော့အခါသူကအခုဒီနဲ့နေရတော့ဟိုရအောင်မယ်စိတ်ထဉာဏ်ထဲမှာတကယ်တမ်းရှင်အောင်ရှင်ရင်လိုက်လို့ရှိရင်မအိုးဘူးကကျိုးသိမ်းတော့အထုမှတော့မယ်ဒီပါဘူးလို့စိတ်ကနေကြံ့နေရတာလေမအိုးသေးဘူးအထုရမယ်အိုးသွားရင်တော့ရှင်အထုနိုင်မှာမဟုတ်တော့ဘူးဆိုတော့ဝိရိယတန်ဖို့ဓမ္မဥစ္စာတန်ဖို့ဆိုရင်ဖြစ်ပြီးပြန်အထုလို့ ရပါတော့ပါလေ။ကိုရမူသည်မယောင်တိရောတွေးခြင်းပါကိုရမူသည်မယောင်တိရောတွေးခြင်းပါမအိုသေးခြင်း တရားဝင်အရှင်ပြေလှသည်မအိုသေးခင်တရားဝင်အရှင်ပြေလှသည်ဘုရားမြတ်တကယ်ညာနေမှာဆရာဆိုရင်မအိုသေးခင်တရားဝင်လို့ရှိရင်ဆင်းပြေပါလေမြတ်စွာဘုရားကိုယ်တော်တိုင်နဲ့ဟောကြပါလေငယ်ငယ်အခါ တရားဝင်မှတရားဒီမြင်မြန်တဲ့တရားဒီမြင်မြန်တဲ့တရားဒီမြတ်တဲ့ဒီရဲ့ပါရမီအားဆိုတာရနိုင်ပါလေတဲ့အတက်20အရွယ်ကစပြီးတော့30 40ဝန်းကျင်လောက်မှအားထုတ်မယ်ဆိုလို့ရှိရင်မိမာနာမှာတတိပဌာဥပဒနာပြောက်အားထုတ်မယ်ဆိုလို့ရှိရင်တလားလောက်မှပြည့်စုံတဲ့ပုဂ္ဂိုလ်ကြီးများပါတယ်တဲ့50ကျော်60လောက်ကြာမှ သွားအားထုတ်ရတယ်ဆိုလို့ရှိရင်တော့ဈာမအကြီးကလည်းနည်းနည်းလေးချိုးထည့်လာပြီဆိုလို့ရှိရင်တော့နှစ်လလောက်အားထုတ်မှသူကပြီးဆုံးတယ်ဒါတောင်မှတချို့ကအားရပါရမပြီးဆုံးလားဘူး90ကျော်90 90ကျော်80 80ပိုင်းကြာမှသွားအားထုတ်တဲ့ပုဂ္ဂိုလ်ကြတော့ကရောကိုဇေကံကောင်းနဲ့အားထုတ်နိုင်မှာတရားလို့ကရောနဲ့မသိရှားတော့ သင်္ကန်းလာတာပဲသင်ရှားတယ်တရားတော်ကသင်ရှားတာနည်းတယ်စစ်ဖေတော်ကိုယ်စကြမှာသွားအထုတ်ရင်တော့အရှင်ကိုမကြည့်တော့ဘူးမအိုသေးရင်တရားဝင်အရှင်ကြည်လာပြီဟိုဒီကြည်ရမယ်ရှင်ကြည် ဩသောခာတွင်တရားဝင်အရှင်မပြေသိပူပါပြီ။ဩရာကယုတ်ကလည်းဩနာကလည်းဩယုတ်ကဩတော့ခန္ဓာကိုယ်လေးလေးလံထိုင်မှန်သွားရတာပြင်ပန်းထိုင်ရတာပြင်ပန်းထိုင်ရတာပြင်ပန်းသိအိုသွားတဲ့ပုဂ္ဂိုလ်တွေမပြင်ပန်းပါဘူးလား သူကလည်းဝမယ်ကိုကလည်းတိတ်ကိုလာသည်ဆိုတော့ပင်မတာပို့ထင်ရှားတယ်ထိုင်ရတာလည်းပင်ပန်းအကူကြီးနဲ့ထိုင်ရထားရတာလည်းပင်ပန်းအကူကြီးနဲ့ထားရဆွဲထားရတကားအနိမသွားထိုင်ရသွားရတာလည်းပင်ပန်းဒီကတရားနဲ့ပင်ပန်းအဲ့တော့ရုပ်ကိုယ်ကြီးကလေးလံထိုင်မှပင်ပန်းနေတာဘာလဥဒါကိုပြတာလေလို့ဆိုတော့ယုတ်ကဥဒါပြတာ ဒုက္ခဥရအောင်ပြနာငါဟိုတော့တတိတွေမြင့်ကုန်တယ်ဘုရားမေးဗျာမေးသင်္ကန်းနဲ့မှလူစရာရှိတော့အပြင်ကနေအထေကိုဝင်လာဆက်ကြတော့ဘာယူရမှမသိဘူးအပြင်ပြန်ထွက်သွားအပြင်ကြမှတတိရတယ်ဘာယူရမလဲအပြင်မှာယူစရာရှိလို့အခန်းကြီးကထွက်လာအပြင်ကြတော့ဘာယူရမှမသိခန္ဓာပြန်ဝင်သွားပြီးတော့မှတတိရတော့ ရန်ထွက်ပြီးတော့ယူရ80ကျော်80နီးပါးပုဂ္ဂိုလ်တွေအဲ့လိုဖြစ်လာနေလာနောက်တော့နာမည်ကြီးမိလာကြတယ်တဲ့နာမည်ကြီးမိလာကြတယ်အိမ်နာနေခြင်းဆွေမျိုးမိတ်တင်ဟာတွေလူကိုတော့သိတယ်နာမည်ခေါ်လို့မရအောင်နောက်တော့ကိုယ်အိမ်သူအိမ်သားတော်မှတချို့ကခေါ်လို့မရကိုဟွာမဟွာခေါ်လို့မရတော့ အဟောဟာလည်းခုံလို့ရတယ်မိတော့လေယုတ်ကအိုတာလားနာငါအိုတာလားနာငါအိုယုတ်ကအိုတော့လေလံထိုင်မှန်းနာငါအိုတော့သတိတရားမိဒီဝဒနာတရားအားထုတ်ရတာအဆင်မပြေတော့ဘူးတဲ့ခန္ဓာကိုယ်ကအရိယဘုရားမခိုင်းခဏခဏကျင်းခြင်းအရင်ကအနေတဲ့အတွက်ကြောင့်ခဏခဏကျင်းခြင်း စီဝံတရားလည်းမကြခဏထသွားခြင်းပရိယမိပြီးတော့ပေါ်ရပေါ်ရအာရုံလေးတွေမြှောင်မမှတ်နိုင်ကိုယ်သွားတော့အဆင်ပြေပါရဲ့လားအဆင်ပြေတော့ကိုယ်တော်ခါတွင်တရားဝင်အဆင်မပြေဘူးအဆင်မပြေဘူးအစိုးရမြည်တွေ သာသမီတွေကတရားတွေဝင်လို့အရှင်ကြီးတရားအထုတ်သွားလို့ဒုဟဒုဖွားတွေတရားဤသိရအောင်ဒီတာသွားဖို့ကြသွားဖို့ကိုကြအာထုံခန္ဓာကိုယ်လည်းအရိယာဘုကလည်းမခိုင်းတော့ခန္ဓာနာပြင်းစီဝင်ရလည်းခန္ဓာနာသွားခြင်းဘောရဘောရအာရုံလေးနဲ့တတိယအမိလို့ဒီအောင်မှတ်နိုင်တော့တရားမတွေ့ပြင်းမှန်းတာသင်ရှားတယ် တရားတွေမတွေးတော့တရားတော်တော်ကြားလာတော့သမထတရားသမထဆရာတွေကသိမကျေနပ်ဘူးဒီဒီဟာကြီးဒီကမာကြီးတွေအမှတ်ကြီးရှင်းနေတယ်ကောင်းကောင်းအားမထုတ်ဘူးထင်တယ်မပြောပါဘူးလားသူကလည်းတရားမတွေးတော့စိတ်ကြီးညစ်နေစိတ်လည်းပြန်ရမှလည်းဆက်ဘုရားတို့တရားတွေးကြရလားလို့မေးရင်ရှင်းရမှာမဆက်ပါဘူးလားသင်မပြေတော့ မပြန်ပဲနေရပြန်မလဲပြန်မလာပဲသူ့နေရတရားကခဏဆရာမတွေ့ရသမထဆရာကမကြည့်နာအိမ်ပြန်တော့လဲမေးလို့ရှိရင်မကြည့်နိုင်အဆင်ပြေပါရဲ့လားအဆင်မပြေတော့ဘူရောခမတရားမရမှားကြပါလိမ့်မည်ဘူရောခမတရားမရ မှားကြပါလိမ့်မည်အမတ်တိကမရှိဘူးအတကစစ်သေးကျော်စစ်သေးကျော်90နီးပါးဖြစ်လာပြီစိတ်ကလည်းတိတ်မဆိုင်တော့ဘူးတရားမရှိတော့လူငယ်လူငယ်တွေနဲ့ရောရောနှောနှောနေခြင်းနဲ့ပြောခြင်းဆိုခြင်းနဲ့လူငယ်လူငယ်တွေကလည်းအဖိုးတွေဖွားတွေနဲ့ရက်စကားတွေအတုံးဝင်တဲ့စကားတွေမပြောချင်တော့လူမှုရေးစကားတွေမပြောချင်တော့မပြောချင်တော့မပြောဘူးစောင့်ဆောင်သွားတော့ ဒုက္ခလူရမသိတော့ဘူးဟိုပဲပြင်နေကြပြီစိတ်လုံးမတရားမှုဖြစ်ကြတယ်ဒုရမဝင်တော့လူရမသိတော့ဒီလိုမတရားရေးဖြစ်ဓမ္မတာရေးဖြစ်ကြာတော့စိတ်တရားမခိုင်ကတော့ဘူးလူရယ်လူလိုပဲစိတ်ကပြန်ဖြစ်သွားတယ်အလေးစိတ်ပြန်ဖြစ်သွားတယ်အလေးစိတ်ဆိုတာလူရယ်စိတ်အလေးစိတ်ဆိုတာအခုဘောဟာရမပြောကြတော့တကယ်ပြန်နေမပြန်တတ်ပါဘူးလား အိမ်လည်းပြန်ရင်တော့နေရာမကြတော့ဘူးကုသိုလ်ဖြစ်ပါရဲ့လားမဖြစ်တော့ဘူးဆောက်ထားတဲ့ပုဂ္ဂိုလ်လည်းကုသိုလ်ဖြစ်တော့ဘူးိုးတွေဖွာတွေမပြောတဲ့နားလေးပြောရတယ်ဒီပြုတဲ့နားလေးပြောရတယ်အာဟုလို့ဖြစ်ကုန်ပြီနေသူကိုယ်တိုင်လည်းကုသိုလ်မဖြစ်တော့ဘူးလူရဲ့ပြန်ဖြစ်သွားတော့ကုသိုလ်ဖြစ်ပါတော့မလားမပြောတဲ့နားလေးပြောမလုပ်တဲ့နားလေးလုပ်တော့ကုသိုလ်မဖြစ်တော့ဆောက်ဆရာတဲ့ပုဂ္ဂိုလ်တွေလည်းကုသိုလ်မဖြစ်မဖြစ်တော့ဘူး မမှားလို့မဟုတ်လားဘုသောကမတရားမရမှားကြပါလိမ့်မည်အမှားရောအမှားမှအရင်ကဖြစ်ကြရတယ်တဲ့ကုသိုလ်ဖြစ်တာငြိမ်းပြီးတော့အောက်ကိုဖြစ်တာငြိမ်းရမှားကုန်ပြီတရားရထိုင်တော့လူရယ်လူရယ်နဲ့ သူတို့ကမရောတော့ပဲနေထိုင်ရတာကိုချမ်းသာတယ်ကိုယ့်အကူကိုပြောက်ပြတရားလေးချူမှတ်ပြီးတော့နေရတာမချမ်းသာပါဘူးလားချမ်းသာတယ်ဆင်ញံရရကိုတော့မှတ်လို့ကောင်းပြီဖြစ်ပြီးတော့ဒုက္ခဒုက္ခဟာတရားနဲ့ညီတာမကြည့်ဘူးလားပါဘူးလားဟိုဆင်ခြင်လိုက်တာအချိန်ကပူရတော့တရားတွေပူတော့မှတ်လို့ကောင်းလာတတ်ပါလေတရားမသိမဲ့ရပါနိုင်ကြောင့်မအိုသေးရင်တရားဝင်ထားဖို့မလိုအပ်ပါဘူးလား ဆိုအပ်တယ်အကျွယ်နဲ့လိုက်ပြီးတော့ဆုပ်လုပ်သွားပါလေတဲ့မြတ်စွာဘုရားလက်ထက်တော်အခါကမဟာဒနတတိတတိသာဆိုတာဗာရဏတိပြည်မှာဂရေရှိစေကျွေးရတဲ့တတိသာအရင်ရောက်လာတဲ့အခါကျတော့ဂရေရှိစေကျွေးရတဲ့တတိသမီးနဲ့ခင်ညာလက်ထက်ဂရေ160ကျွေးရတဲ့တတိဆိုတော့တတိဘွဲ့ခံရ အထူးပဲရတဲ့ပုဂ္ဂိုလ်ဗာရန်တိမင်းထဒီနေ့ဆုံးချိန်အဖအသာဝင်ရခါသောသွားတဲ့အခါလမ်းထဲမှာအယတမားတွေနဲ့တွေ့ရကြုံရတော့အယတမားတွေကတထင်းသားကိုအယတမားဖြစ်အောင်ညီကြဆွဲကြသဘောကြီးကြသွားတော့ယတမားဖြစ်သွားတထင်းသားယတမားဖြစ်သွားတော့သစ္ဆံကပုံများတော့ယတမားပြိတ္တတွေလည်းမြင်ရလား ရေရမွေရတက်ရနောက်တော့ရဲတော့ငုံနေမဟုတ်တော့ဘူးတဲ့အပျော်ပါအကအကုန်ကြီးပါချဲ့ပြီးတော့ပျော်ပါတော့တဖြည်းဖြည်းနဲ့ဒီရှိဥစ္စာတွေကုန်သွားတယ်သူဘက်ကပါလာတဲ့ဂရေရှိတဲ့ကုန်သွားပုံသားပြည့်ခါသူ့ရဲ့အမျိုးသမီးဘက်ကဂရေရှိတယ်ဒီကြီးတွေတောင်းတော့ကုန်လိုက်တာကုန်သွားပြန်ခွက်လက်ဆွဲတော့တောင်းစားရတဲ့ဘဝမျိုးရောက်သွားတယ် သူတို့ကအိမ်မှာခုတ်ကားပြီးတော့ဖွက်လက်ဆိုပြီးတော့တောင်းချရတယ်ဒီလိုကလည်းမရှိအောင်တရားလည်းအမထုတ်ဘူးဒီရတမားကြီးနဲ့ပြပြပါပါနေကြတော့ကုန်သွားတယ်ဒီဥဒ္ဒါကြီးဒီနေ့တော့ခါမြတ်စွာဘုရားနဲ့သံဃာတော်များဆွမ်းစားအကြောင်းတစ်ခုမှာဆွမ်းဖုံပေးနေအဲ့ဒီတစ်ထေကျကြောင်ကြာကြီးဆွမ်းချရှင်းပြန်နေသွားပြီးတော့ဆွမ်းချဆွမ်းစားအကြောင်းဝါကနေ သွားတောင်းခံသည်ညာတော်တော်လည်းဖုံးပေးပြီးတဲ့အခါသူကဟိညာလေးတွေဘဝမှာတောင်းနေတဲ့ပုဂ္ဂိုလ်လောင်းထဲအဲဒီလောင်းထဲတာကိုသွားဆောင်တော့ရက်ပြီးတော့ဖလိကိုင်းနေတော့မြတ်စွာဘုရားမြင်သွားတယ်မြင်သွားတော့ကျုံတော်မူလိုက်တယ်ကျုံတော်မူလိုက်တော့သွားတော့အယောင်ကြီးထွက်လာထွက်လာတဲ့အခါရှင်နာနာကလျှောက်ထားတယ်မြတ်စွာဘုရားဘာကြောင့်မလို့ကျုံတော်မူတာပါလဲဆရာဟိုဆန္ဒကြောင့်ကမှာ ဖက်ကင်ပြီးတော့ရက်နေတဲ့တရားစာကြီးတွေ့လားတွေ့ပါတယ်ခင်ဗျာအဲ့ဒီပုဂ္ဂိုလ်ကသာမန်ပုဂ္ဂိုလ်မဟုတ်ဘူးမဟာဒနာတစ်ဖြစ်တာဂတိဖြစ်တယ်ပြောရတဲ့တစ်ဖြစ်တာလောကကြီးရနဲ့ဖြစ်စီဝါခလည်းမရှာဓမ္မကြီးရနဲ့တရားမရှာတဲ့အတွက်ကြောင့်အခုချိန်ခါမှာတော့ဘာမှညှို့နှိမ့်ချက်မရှိတော့ဘူးအဲ့ဒါကိုမြင်လို့ပြုံးတာဒီတစ်ဖြစ်တာဟာ ပထမရွယ်မှာပြုတ်ထားချမယ်ဆိုလို့ရင်ဗာရဏသီကြီးမှာပထမတန်ခါတစ်ခေဖြစ်နိုင်လေတရားဓမ္မအားထုတ်မယ်ဆိုလို့ရှိရင်တထေသာဟာယဟန္တာဖြစ်နိုင်တယ်တထေတော်ဟာအနာဂတ်ဖြစ်နိုင်တယ်ဒုတိယအရွယ်မှာတရားအားထုတ်မယ်ဆိုလို့ရှိရင်တထေသာဟာအနာဂတ်ဖြစ်နိုင်တယ်တထေတော်ဟာသက္ကတကဖြစ်နိုင်တယ်တတိယအရွယ်မှာတရားရှားမယ်တရားအားထုတ်မယ်ဆိုလို့ရှိရင် တထေရတကတကံဖြစ်နိုင်တယ်တထေရတော်သောတာပန်ဖြစ်နိုင်တယ်တတိယဒံသာတထေဖြစ်နိုင်ရလိမ့်တယ်စီဝဥစ္စာရှာမယ်ဆိုရင်လည်းတတိယဒံသာတတိယဒံသာတထေဖြစ်နိုင်တယ်တရားရှာမယ်ဆိုလို့ရှိရင်တထေကြီးကတကတကံတထေတော်ကြီးကအနာဂံတထေတော်ကြီးကသောတာပန်ဖြစ်နိုင်တယ်အခုတော့အရွယ်သုံးပါးလုံးလွန်သွားပြီဘာမှပြောနေချက်မရှိတော့ဘူးငါးကုံတဲ့ ဒီအိုင်ထဲမှာညွန်ပြောင်းမှအတောင်မှကျိုးနဲ့ကျိုးသားနဲ့တူတယ်ညွန်လင်းချက်မရှိတော့ဘူးမြတ်စွာဘုရားအဲ့ဒါကိုမြင်လို့ပြုံးတာအရွယ်နဲ့လိုက်တော့မဆုတ်လို့ပါပါဘူးလားတချေကြီးကပထမအရွယ်မှာတရားအထုတ်မယ်သာသနာပေါင်းဝင်ပြီးတော့တရားအထုတ်မယ်ဆိုရင်ဘာဖြစ်နိုင်ပါလဲတချေကတော့ကဒုတိယအရွယ်မှာအထုတ်မယ်ဆိုရင်တချေကြီးက အနာဂတ်ဖြစ်နိုင်တယ်အတိကတော်ကြီးကတတိယအရင်မှာအာထုတ်မယ်ဆိုလို့ပြင်တစ်သေးကြီးကအတိကတော်ကြီးကသမထမှာဖြစ်နိုင်သေးတယ်အခုတော့ရေလုံးမလုံးကုန်သွားတော့အမှမဖြစ်နိုင်ရတော့ဘူးလောကရောဓမ္မရောဆုံးရှုံးသွားကြပြီအဲ့ဒါကိုမြင်လို့ပြင်တော်မူလားလို့ဆိုပြီးတော့မြတ်စွာဘုရားတရားဟောပါတယ် အသရိတဝမသိယံအလတ္တယုပနိတနံဒိဏကုံသာဝဆာယံတိစိနာမိဇိဝကန္နလံကန္နလေမသိယံမြတ်သောတတိပံပါဒနာတိကိုအသရိတဝမမကျင့်ခဲ့ခြင်းကြောင့်မကျင့်ခြင်းကြောင့်ဒနာဥဒ္ဒါဝအလတ္တံရအောင်မရှာမိခဲ့ခြင်းကြောင့်ဘာမရှာမိသောလူမိုက်တို့သည်စိနာမိဇိငါကုံလေကြီးဒီတာနှင်းဖြစ်တော့ ကလလေးညွန်ပြောင်း၌ဇိနကွန်စားဝတောင်ပန်ကြီးကိုထိုးကြဥကဲ့သို့ဇာယံတိဇာမိုင်ကြရကုန်၏ဤတိဒီတော်ကဘာမြတ်စွာဘုရားသည်ဩသံကရုဏာရှိပါပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းသုဘနေရကောင်းသောခန္ဓာဓမ္မစီယံ မြတ်သောသတိပြန်ပါဒနာကျင့်ကိုအာသရိတော်မရှိခဲ့ခြင်းကြောင့်အကျွဲကောင်းတဲ့ခိုင်တာမှာသတိပြန်ပါဒနာကျင့်မရှိခဲ့ဘူးဆိုဗနေရကောင်းသောခန္ဓာ၏ဒနာအောက်သာကိုအလတ္တမယာတိညာဝါရအောင်မရှားဖွေခြင်းကြောင့်ဒီယုတ်ကလည်းကုန်သွားပြီတရားနဲ့မရလိုက်ဘူးဥပမာအပြင်ဘာနဲ့တူလဲ ရေလက်ကုံငါးလက်ကုံနဲ့ညွန်ပြောင်မှာတောင်ပန်ကျိုးနေတဲ့ဒုကြဘုံနဲ့တွေ့ရေကလည်းကုံသွားငါးလည်းကုံသွားတောင်ပန်ကလည်းကျိုးဘိုးကလည်းအိုးညွန်ရင်းချက်ရှိပါသေးရဲ့လားမရှိတယ်လို့ပါပဲညွန်ရင်းချက်မရှိတော့ပါဘူးရေကုံနာနဲ့စင်ညာမရှိတဲ့နဲ့တွေ့ငါးကုံနာနဲ့စားစရာပြုတ်တာမရှိတဲ့နဲ့တွေ့ တောင်ပန်ကျိုးနေတာနဲ့အရာတကားလို့ဖယ်ရက်ကိုမှမသွားနိုင်ကြဒီဥစ္စာရှာဖွေဖို့ဖယ်ရက်ဒေသကမှဒီကြောင့်ဒီကုန်းကြောင့်ဒီပြင်မသွားနိုင်ကြတာနဲ့ဒူရဲ့မတူပါဘူးလားဘယ်လိုနေကြတောင်းစားနေကြရလဲဒီရွယ်နဲ့လိုက်ပြီးတော့မဆုတ်လို့ပါပါဘူးလားဟုတ်မအိုသေးတဲ့တရားဝင်လို့က ရင်းမရှိပါဘူးလားအော်မမအိုသေးခင်ဝိမပဲပို့သွားရင်တော့တရားမရနိုင်တော့ဘူးညာနဲ့မှတကယ်ရှင်းဘာလို့ရှိရင်ဓမ္မဥစ္စာတန်ဖိုးစဉ်တွေပြီးတော့စိတ်ဓာတ်တွေကျမ်းတော့တိုးတက်လာတတ်ပါလေ။ဟိုရမကြီးကိုဆင်းရင်ဒီကနာရမည်သေးတယ်ဆင်းရင်နာရမည်သေးမရောက်သေး မျောတွေ့မြင်ပါမနာသေးခင်တရားဝင်အရှင်ပြေလာသည်နိုင်ရမည်မရောက်တော့မရောက်သေးဘူးတဲ့တကယ်တော့ချီချီဆာဆာနာရခြင်းပြီးပါပြီသာမန်ယောဂဝိဒနာနာရတဲ့ပြီးတော့မရှိနေကြပါဘူးနော်ရှိနေကြတယ် နာရမယ်ဘေးတခါတကယ်တမ်းညာနဲ့မှထင်အောင်ထင်လိုက်တော့အာရောက်ကြမှန်ဆိုတဲ့မှန်တရားကြာတော့တရားတွေမြင်များအထုတ်ဖြစ်ပါတယ်မနာရင်အထုတ်မှာပဲတော့မယ်နာတဲ့ခါကျတော့ဒုက္ခဝေဒနာတွေကဆွမ်းမှုထားလို့ဓမ္မတိတော်ဖြစ်ဖို့ခရင်တယ်အာအိန္ဒိယကုန်ခန်းဝေဒနာကတိတ်ဆွမ်းမှုထားတဲ့ခါကျမှတရားအထုတ်လို့စိမတိမပြီးပါတော့မလားနာရာတွေကဆွမ်းမှုထားအာအိန္ဒိယ ကုန်ခန်းတော့မှတ်နိုင်တဲ့အင်အားကြီးတော့မမှတ်နိုင်တော့ပိုးတော့မှနာနေပြီလေနာတော့ခါတွင်တရားဝင်အရှင်မပြေပြီနာတော့ခါမှာတရားမရမှားကြပါလိမ့်မည်နာတဲ့ခန္ဓာမှာ ဒီလောက်တဲ့ယောဂဝေဒနာနာရမယ်ယောဂဘယ်ပုဂ္ဂိုလ်မဆိုတွေ့ရမှာကြီးပဲရှောင်သွင်းလို့ရပါရဲ့လားဒီလောက်တဲ့ယောဂဝေဒနာတော့ဒီလောက်တဲ့ယောဂဝေဒနာနဲ့မဟုတ်ချတနည်းတော့အခါတွေ့ရမယ်ညနေမှာရှင်းအောင်ရှင်းရင်အဲ့ဒီနာတော့ခါမှာတရားမရှိဘူးမမှတ်နိုင်ဘူးဆိုလို့ချင်းသူနဲ့ကြောင်အစုခံရတဲ့ပုဂ္ဂိုလ်နဲ့တွေ့တယ်တော်တဲ့တောင်းတမသွားအလုပ်လုပ် ပထမဆုချောင်းဆုလက်ဖာချူပါရီမှာဆုကောဇေအဓိတုအတ္တဝမပါတဲ့အတွက်ကြောင့်နောက်ဆုချောင်းကိုဖြာပြီးတော့ကော်ထုတ်တယ်ကော်ထုတ်တော့ပထမဆုလက်မဆက်ဘူးဒုတိယဆုတစ်ခါချိုးပြီးတော့ကြံခဲ့ကြတယ်အနှစ်ချောင်းဆုခံရပါလေအဲ့ဒါလိုပါပဲနာတော့ခါမှတရားမရှိဘူးတရားမမှတ်နိုင်ဘူးဆိုလို့ရှိရင်ရုပ်ကိုယ်ကြီးကနာနေတာက သူတစ်ချောင်းအစုခံထားရတယ်လို့ရုပ်ကိုယ်ကြီးကနာနေတာနဲ့အမျှစိတ်ကလည်းဆင်းရဲတယ်။ကျမတော့နိုင်ငံတော်ကဒီယောဂနဲ့ပဲတရားတော်မှာဆင်းရဲ။ဓမ္မတော်ကြီးခြေကောင်းကောင်းတို့များသူမှတွေ့ရပါတော့မလား။သောကတွေပရိဒီဝတွေဆိုရင်မှုတွေကြောင်းကြမှုတွေဖြစ်ကြတယ်။ဒီလိုယောဂဝင်တိတ်ပြင်းထန်ဘုလွန်ကနီးမှာညည်ရည်ကြနေရ။သူ့ပဏ္ဏချောင်းဆူလာပါလေသူ့ကို။ ရုပ်ကနာရကသူတစ်ချောင်းဆူရတာနဲ့တူတယ်စိတ်ကဆင်းရဲနေတာကတူတယ်ဒီယောဂဝိရဏနဲ့ကိုယ်လုံးသားလို့ရှိရင်ဒီပုဂ္ဂိုလ်နေရာမှကြမှာကြပါလားစိတ်ကြီးကတောကတွေနဲ့ဖြည့်ပြီးတော့ဆိုရင်ဘူးကြောင်းကြမှုတွေနဲ့ကိုယ်လုံးသားရမယ်ဆိုနေရာမကြတော့ပါဘူးတဲ့ယုံနေရာပုံပွားတော့ကြောက်သွားနိုင်တယ်တရားမရှိတော့ နာသောခါမှတရားမရမာကြပါလိမ့်မည်မာမာကြီးဖြစ်သွားနိုင်ဖြစ်သွားနိုင်ပါလေယုံနေရဘုံဘဝကိုရောက်သွားနိုင်ပါလေဒါကြောင့်မနာလေးပင် ကျွတ်တင်တော့အာထုကမှတော်မယ်ကိုယောဂီသူတော်ကောင်အင်နာတော့ခံမှာတရားမရှိလို့ချင်းသင်ကိုယ်လုံးနဲ့ဒီဒုက္ခတွေတွေ့ရတော့မယ် သင်ယုံကြည်တဲ့အကုန်ဘဝကိုရောက်သွားတော့မယ်အခုလိုတရားရမယ်တဲ့အခါမျိုးမှာဘာကြောင့်လဲတင်ကြီးကြီးကြီးငွေ့နေတယ်အထုတ်ဖို့ရဖြစ်တယ်တရားမျိုးဆင်ခြင်လိုက်တဲ့ကတိုးတက်လာတတ်ပါလေတဲ့ယောဂဝေဒနာကတော့ဒီနဲ့ပုဂ္ဂိုလ်ရဲ့လို့တော့မရှိဘူးတာမန်ယောဂဝေဒနာလေးရှိတာနဲ့ တရားအမထုတ်ဘူးဆိုလို့ရှိရင်တရားအထုတ်ခွင့်တော့မှရမရပါမလားမရဘူးကိုယ်သာနာပတိစိတ်မနာခြင်းနဲ့မြတ်စွာဘုရားမိတ်ကြပါခန္ဓာကိုယ်ကတော့မနာတဲ့ခန္ဓာကိုယ်ရှိမှရှိပါမလားမရှိဘူးတချိန်တော့ကမြတ်စွာဘုရားနဲ့ဘဝ900သဖတ်တော်ခဲ့တဲ့ငုလပ္ပတ္တိကြီးဒါကအတိုင်းကုသမာရသီရမြို့မှာနေထိုင် အသက်ရကတိတ်လို့ပိုလာရင်ဖြစ်တယ်ကျော်ကိုယ်တဲ့ဘိုင်းကိုရောက်လာတယ်ပစ္စမရနောက်ဆုံးရလို့ရောက်လာတဲ့အခါအာအိကဆုတ်ရောအာအိကနေလာလို့နေအာအိကဆုတ်လာတော့ယောဂဝေဒနာတွေကဖြစ်ပြီးကျမ်းမာတယ်လို့တော့မရှိတော့ဘူးတဲ့မြတ်စွာဘုရားကိုသတိရတာလေနောင်တော့မြတ်စွာဘုရားကသွားနိုင်တော့မှမဟုတ်ဘူးသွားနိုင်တဲ့အခါမြတ်စွာဘုရားကသွားပြီးတော့ တရားတစ်ခုတောင်းနေဆိုတော့မြတ်စွာဘုရားထွက်လာခဲ့ရောက်လာတဲ့ကမြတ်စွာဘုရားတတိတော်မရှိမှပဲနောက်ဆုံးမျိုးရောက်သွားပါရဲ့အလုံးအိုသွားပါပြီဗျာအဲဒီနေ့ကနေပါလို့လောကဝေဒနာတွေအများအားဖြစ်ပြီးနေပါတယ်ဗျာကျမ်းပါတယ်လို့တော့မရှိတော့ပါဘူးဗျာဒါကြောင့်မလို့တတိတော်အတွက်မတည်ခြင်းအထုဖို့ရတရားလေးတစ်ခုတော့ဖွင့်ကြပါဦးမြတ်စွာဘုရားကိုရှောက်ထားတော့မြတ်စွာဘုရားတတိကြီးနဲ့တက်တာရရသွားအောင်တရားတော်ကြီးအမှန်တန်ကြည့်အောင် အဖေကြီးတကာကြီးလောကဝေဒနာမရှိတဲ့ပုဂ္ဂိုလ်လည်းမရှိပါဘူးတဲ့လောကဝေဒနာမရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်များဟာမသိလို့ပြောတာမိုက်လို့ပြောတာမြတ်စွာဘုရားမိတ်ကြတယ်ဒီလည်းစိတ်သက်သာရရတော့အထာရာဆရာတွေအဲ့ဒါအကြောင်းပြတာပါလေလောကဝေဒနာရှိတဲ့ပုဂ္ဂိုလ်မရှိဘူးဆိုတဲ့အကြောင်းဒီလိုခန္ဓာကိုယ်မှာရှိတဲ့ဝါရကိုယ်ပါကယူကြနေတဲ့သဘောတရားတွေကလောကဝေဒနာကြီးပါပဲ မျက်စိကရိုထက်တာလဲယောဂဝေဒနာနားကရိုထက်တာလဲနှာခေါင်းကရိုထက်တာလဲအသက်ကရိုထက်တာလဲသွေးပေါက်ပြီးအထွက်တာတွေလဲဒီနေ့ဒီငယ်ရထွက်တာလဲယောဂဝေဒနာတွေပါပဲတဲ့အဲ့ဒါတွေကပုံမှန်မထွက်လို့ရှိရင်ယောဂဝေဒနာတွေဖြစ်ပုံမှန်နဲ့ကိုယ်ထွက်လို့ရှိရင်လည်း ဒါကြောင့်မလို့သူတို့ဒီရင်နဲ့ယောဂဝေဒနာတွေဒီတော့ယောဂဝေဒနာသိတဲ့ပုဂ္ဂိုလ်ရလို့မရှိဘူးလို့မြတ်စွာဘုရားဟောကြားတော်မူတဲ့စကားတော်မှန်ပါလေအထာထာဆံများရှင်းပြကြပါနဲ့တိမ်မှန်တာပါလေယောဂဝေဒနာသိတဲ့ပုဂ္ဂိုလ်ရလို့မရှိပါဘူးယောဂဝေဒနာသိတယ်လို့ယောဂဝေဒနာမရှိဘူးလို့ပြောတဲ့ပုဂ္ဂိုလ်ကမသိလို့ပြောတာမိုက်လို့ပြောတာသက်သာရမယ် ။မြတ်စွာဘုရားမိတ်ချပြီးတော့တထေကြီးအတွက်တရားဟောပါတယ်။အာတုရာဂာယထာမိတတော စိတ်ဓာနာတုရံဘုဒ္ဓတိတိဒေဝနိတေကပတိသိတာပံဂာပတိတထေကြီးအာတုရာဂာယတာနာကျင်သောကိုယ်ရှိတဲ့တော်ဖြစ်လျက်ငင်္ဂါဤစိတ္တစိတ်ဒီအနာတုရမနာခြင်းဒီဘုဒ္ဓတိဖြစ်လက်တာ ဧဝံဤသို့လျင်ဒေသနီသိက္ခိတာပံဖြစ်အာ၏ဤသို့သောဘဝမြတ်စွာဘုရားသည်ဘောဇာကရုဏာရှိသောပညာအပြင်ဟောကြားတော်မူခဲ့ပါပေတည်းအထေကြီးဘုရားနာပါစေစိတ်မနာစေနဲ့စိတ်မနာအောင်ခြင်းမြတ်စွာဘုရားအမိန့်ကြားလိုက်တော့တထေကြီးတိတ်တော်ကြသွားတယ် ဒုက္ခနာကုနဲ့ကန့်ညီဒုက္ခနာကတော့အမြဲတမ်းနာနေပြီစိတ်ကူမနာအောင်ရှင်းရမယ်ဆိုတော့သူနဲ့ကန့်ညီတဲ့တရားလေးရတော့လုံဝမ်းလုံဝမ်းသာရှိဖြစ်ပြီးတော့လက်အုပ်ချီချုပ်ကိုချုပ်ကိုတော့ပြီးတော့လက်အုပ်ချီပြီးတော့လက်ရရင်လှည့်ပြီးတော့ထွက်ခဲ့တယ်နောက်ဆုံးနောက်ဆုံးထွက်ခဲ့တယ်ထွက်လာပြီးတော့ရှင်သာရိပုတ္တရာမရှိလို့သွားရှိဖို့ဦးချဦးချတဲ့ကရှင်သာရိပုတ္တရာဘုရား ဒီကမြန်လာခဲ့တယ်လေမျက်နာအရေးချင်းကတဲကြည့်နေလာပါလားမြတ်စွာဘုရားထံကလာခဲ့ပါတယ်ခင်ဗျာမြတ်စွာဘုရားကတရားများဟောလိုက်ပါရဲ့လားတတိယကဲ့သို့သောပုဂ္ဂိုလ်ဘယ်တရားမဟောပဲရှိပါမလဲခင်ဗျာတရားဟောလိုက်ပါတယ်ခင်ဗျာလို့ရိုးရိုးသားသားဖြေပါရဲ့လားဖြေပါခင်ဗျာဒါကလေးအစွန်းတည်ရင်းတော့ဖြေတယ်တတိယကဲ့သို့သောပုဂ္ဂိုလ်ဘယ်တရားမဟောပဲရှိပါမလဲခင်ဗျာအရှင်သာရိပုတ္တရာဖြေရတယ်ပညာယာမှာဣတရေရထားတဲ့ပုဂ္ဂိုလ် ငကုလာပိတာလက်ချင်းကြည့်ရတယ်လက်စွာပြန်ရကျွန်းတဲ့နေရာမှာဣဒရေရထားတဲ့ပုဂ္ဂိုလ်ဣဒရေရဣဒရေရချင်းဆိုတော့ဒီတော်ကိသောပုဂ္ဂိုလ်လက်စွာပြန်ရကျွန်းတဲ့နေရာမှာဣဒရေရထားတဲ့ပုဂ္ဂိုလ်ဘယ်တရားမဟုတ်ပဲရှိပါမယ်ဗျာတဲ့အတိတ်ရှောက်ထားတော့ရှင်သာရိပုတ္တရာဖေရဘာတရားများဟောလိုက်ပါလဲကိုယ်ကနာပါစေစိတ်မနာခြင်းနဲ့စိတ်နာအောင်ခြင်းလို့ဟောလိုက်ပါတယ်ခင်ဗျာ ရှင်သာရိပုတ္တံကိုပညာအရာမှာရှိတရားတဲ့ပုဂ္ဂိုလ်ဖြစ်တရားလို့ကကိုယ်လည်းနာစိတ်လည်းနာဆိုတဲ့အကြောင်းကိုအဓိပ္ပာယ်ကိုမြတ်စွာဘုရားထံမှာပြန်လျှောက်ထားတာတတိယနဲ့တက်နေတဲ့တရားလေးရတယ်တတိယဆက်လာပြန်ပြီပါလေခင်ဗျာကိုယ်သာနာရဲ့စိတ်မနာဆိုတဲ့အဓိပ္ပာယ်ကိုလျှောက်ထားခဲ့ပါသေးလားအဲ့ဒါလည်းမလျှောက်ထားလို့မပါဘူးခင်ဗျာတတိယနဲ့တက်နေတဲ့တရားလေးရတော့တတိယဆက်လာပြန်ပြီပါလေခင်ဗျာကိုယ်လည်းနာစိတ်လည်းနာကိုယ်သာနာရဲ့စိတ်မနာတရားကိုအရှင်ဘုရားခေါ်ကြမှာပဲတတိယနာရပါတော့မခင်ဗျာ ရှင်ဘုရားတို့ထံနောင်ရလည်းပြီးတော့တို့ပြီးတော့လာနိုင်လို့ကမလွယ်တော့ပါဘူးခင်ဗျာကိုယ်လည်းနာစိတ်လည်းနာကိုယ်သာနာ၍စိတ်မနာတရားဟောကြားတော်မူပါခင်ဗျာလို့ပြောထားတော့သစ္စာရိပုတ္တံဖေကကိုယ်လည်းနာစိတ်လည်းနာကိုယ်သာနာ၍စိတ်မနာတရားဟောကြားပါလေကိုယ်လည်းနာစိတ်လည်းနာဆိုတာယုံနာမကွဲဘူးခန္ဓာ၅ပါးကိုငါလို့ဆွဲနေလို့ချင်းကိုယ်လည်းနာစိတ်လည်းနာရုပ်ကိုယ်တုလည်းငါကိုယ်ကြီး သူကိုယ်ကြီးကဖောက်ပြန်နေတော့ငါဖောက်ပြန်တယ်ဝေဒနာကသူသဘောတိုင်းသူနာနေတော့ငါနာတယ်ဒီညာကသူသဘောတိုင်းသူမှတ်သားတော့ငါမှတ်သားတယ်သင်္ခါရကသူသဘောတိုင်းသူစီရင်နာကိုစီရင်နာကိုပြုပြင်နာကိုငါပြုပြင်တယ်ဝိညာဉ်ကသူသဘောတိုင်းသူသိတာကိုငါသိတယ်လို့ခန္ဓာ၅ပါးကိုငါလို့စွဲနေလို့ရှိရင်ကိုယ်လည်းနာရှိလည်းနာမနာပါဘူးလား ရှင်သာရိပုတ္တရာမထေရပညာရာမှာဣတရိရတဲ့ပုဂ္ဂိုလ်ဖြစ်ပြီးအားလို့တော့အတ္တဒိဋ္ဌိနဲ့ဟောကြားပါတယ်။ဒုက္ခကြီးမှာဆွဲတာက၄မျိုးဝေဒနာမှာဆွဲတာက၄မျိုးဒိညာမှာဆွဲတာက၄မျိုးသင်္ခါရမှာဆွဲတာက၄မျိုးဝိညာဉ်မှာဆွဲတာ၄မျိုး၄ငါးလီအတ္တဒိဋ္ဌိနဲ့အခြေချိတ်ကိုဟောကြားလိုက်ပါတယ်။ယုံနာမကွဲဘူးခန္ဓာ၅ပါးမကွဲဘူး ခန္ဓာ၅ပါးကိုငါလို့ပဲစွဲနေတယ်ဆိုလို့ရှိရင်ကိုယ်ကနာတာနဲ့အမျှစိတ်ကလည်းနာခန္ဓာကိုယ်ကယောဂဝိညာဉ်စိတ်တနဲ့အမျှစိတ်ကလည်းဆင်းရဲကိုယ်လည်းနာစိတ်လည်းနာမဖြစ်ပါဘူးလားယုံနံကိုပင်ငါကောင်ရှင်ဆွဲမြင်ကိုစိတ်နာ လုံငန်းကိုပင်ငါကောင်ဖြင့်သွဲရင်ကိုစိတ်နာကိုယ်နဲ့မကွဲဘူးငါလို့ဆိုရင်ကိုယ်လည်းနာစိတ်လည်းနာပဲဉာဏပိတမြတ်တို့လုံငန်းကိုအောင်ဆုတတ်တယ်ဝေဒနာနဲ့မှတ်တရှိနဲ့ကိုအောင်ဆုနိုင်တယ်ဆိုလို့ရှိရင်တော့ကိုယ်သာနာ၏စိတ်မနာအမှကောင်းတဲ့ပုဂ္ဂိုလ်များ နာရီနားလို့မှတ်နေနာနေတာကတရားမှတ်တည်နေတာကတရားတချို့ဆိုယောဂီများတော့ခန္ဓာကိုယ်အပြင်ဘက်ကလို့ကောင်ထင်ရပါတယ်ဗျာနာတာတတ်တတ်ပါပဲဘာမှသိချင်းရမှုတွေဒီဖြစ်တော့ဒီကညာရောက်တဲ့ပုဂ္ဂိုလ်များတော့သွမ်းမိုးတာလို့ကိုယ်ကလာမှာစိတ်ကမနာတော့ဘူးယုံနာပေါ်စေရှုမှခွဲရှုမှခွဲ ကိုယ်ပဲငါပါစိတ်မနာရုံနာပေါ်စေသူ့မှာခွဲကိုယ်ပဲနာပါစိတ်မနာငါနဲ့ရောက်တော့ဘုကိုယ်သာနာပြီးစိတ်မနာသိချင်းရှားပါလေငါနဲ့ရောက်တော့ဘုကိုနာတယ်လို့မှတ်လိုက်နာလာမိရတယ်ဒီနေ့ကုန်းပြနာတယ်လို့မှတစ်ချက်မှတစ်ချက်ကုန်းပြတစ်ချက်မှတစ်ချက်ကုန်းပြ နာရကနာရကအဓိကမဟုတ်ကုန်ပြက်နေတာကအဓိကဖြစ်တော့သွမ်းကုန်သွားပြီကုန်ပြက်တာကိုသိအောင်စုစိုက်ထားတာအဓိကဖြစ်သွားပြီဖြစ်တာကမထင်ရှားတော့ဖြစ်တာကဖြစ်လာတဲ့အခါနာရသိထင်ရှားတော့ကုန်ပြက်သွားတဲ့အခါကျတော့နာရသိမထင်ရှားတော့အမှတ်တရကလည်းခါလိုက်သွမ်းမှုတာတော့နာရသိမထင်ရှားတော့နာတယ်လို့တော့သိတယ်နာတာကိုတော့သိမခံရတော့မသွမ်းမှုရပါဘူးလားဆံမသွားပြီကိုယ်သာနာရင် စိတ်မနာဘိင်္ဂညာရောက်တဲ့ပုဂ္ဂိုလ်ကိုယ်သာနာစိတ်မနာသင်ရှားပါလေကိုယ်လည်းနာစိတ်လည်းနာဆိုတာကတော့ဘုရားရတာကတော့အန္တပုထုရှင်ကိုယ်သာနာ၏စိတ်မနာမုတ်ချရတာကတော့ယဟန္တာပုဂ္ဂိုလ်ကုက္ကသာနာပြီးတော့စိတ်ကတော့မနာတော့ဘူးယဟန္တာပုဂ္ဂိုလ်မုတ်ချရတယ် ကိုယ်လည်းနာစိတ်လည်းနာကိုယ်လားနာဤစိတ်နာနှမျိုးလုံးရတာတော့ကလျာဏပုထုဇဉ်တရားနာပိတာများနဲ့တော့သိက္ခပုဂ္ဂိုလ်တွေသောတာပန်တရားကအနာဂံတိုင်းအောင်အဲ့ဒီပုဂ္ဂိုလ်တွေကတော့နှမျိုးရပြီကိုယ်လည်းနာစိတ်လည်းနာမစုမဖင်နေလို့ချင်းကိုယ်လည်းနာစိတ်လည်းနာမဖြစ်သွားပါဘူးလားစုမနေလို့သွမ်းမိုးရမယ်ဝေဒနာကိုသွမ်းမိုးရမယ်ဆိုလို့ရှိရင်တော့ကိုယ်လားနာရီစိတ်နာလားတရားနာပိတာများတစ်ဖက်ရလားနှစ်ဖက်ရလား နှစ်ဖက်ရတော့သိဉာဏ်မကြဘူးတစ်ဖက်ရဖြစ်မှဉာဏ်ကြကိုယ်သာနာရဲ့စိတ်မနာတာဘယ်သူကလဲယဟန်တာယဟန်တာဖြစ်အောင်ပြင်နိုင်မှာစိတ်ချလက်ချပဲတဲ့ကိုယ်လဲနာစိတ်လဲနာတစ်ခုတည်းတော့ယန္ယန္နာပိတ္တနဲ့မဟုတ်ပါဘူးကိုယ်သာနာရဲ့စိတ်မနာနဲ့ရှိမှနေတဲ့ခါရနိုင်ပါတယ်တဲ့နာရခြင်းသဘောတရားကိုတကယ်တမ်းဉာဏ်နဲ့မှထင်အောင်ရှင်းရင်လိုက် လိုက်တဲ့အခါအခုလို မနာလေးခြင်းရှုမှတ်တော်မယ်ဆိုတဲ့အသိဉာဏ်မျိုးရှိတော့စိတ်ဓာတ်ပြန်တိုးတက်သွားတတ်ပါတယ်။သိရမည်ဒီကိုလည်းဓမ္မဥစ္စာတံပေါ်တဲ့အနေနဲ့သိရမယ်တဲ့။သိရမည်ဒီကဘယ်ပုဂ္ဂိုလ်မှရှောင်ကွင်းလို့မရအောင်မုတ်ချမတွေ့ရပါဘူးလား။တရားသဘောအရသိရမယ်တဲ့။ဒီနေ့တော့ခါမုတ်ချတရားရင်တွေနဲ့တွေ့ရမယ်။ဘယ်လိုကြီးမှရှောင်ကွင်းလို့မရဘူး။ ဘယ်ပုဂ္ဂိုလ်မှကာကွယ်တားရှိပြီးလို့မရဘူးမသေးလေးခင်တရားဝင်အဆင်ပြေတယ်အခုချိန်ကမှအဆင်မပြေပါဘူးလားတရားရနိုင်တဲ့အချိန်ခါမျိုးပဲတဲ့လူလည်းရှင်းနေရတယ်တလည်းရှင်းနေတယ်သူကောင်းတရားတွေဘယ်ကဘုရားရှင်နဲ့တတိပံသာသနာတရားတွေထုံးကားနေတဲ့အချိန်ဖြစ်တယ်မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ဆုံရတဲ့အချိန်ခါဖြစ်တယ်ယခုဘုရားတရားရမှုရာ အတိအကျဆုံးပဲတဲ့ပြန်လာပြီတန်မြတ်ရဲ့တန်ခါမှာရသွေးခြင်းတရား၄ပါးရရှိထားလို့တရားရနိုင်တဲ့ဘဝပဲတရားရနိုင်တဲ့ဘဝမှာမသိသေးခင်အထုတ်မယ်ဆိုရက်ရှင်းရှင်းညာဖြစ်ပြီးတော့စိတ်ဓာတ်ပြန်တိုးတက်လာနိုင်ပါလေဒိဋ္ဌောမနုဿပရိလာဘောဒိဋ္ဌာမိသန္ဓဓိတံဒေသံတရမသွနံဒေသောဗုဒ္ဓနာမုပါတော်မနုဿပရိလာဘောလိဖြစ်ကိုရာခြင်းသည်ဒေသောခိယနာပေ၏ နိသနာလူတို့ဤဒီတန်သက်ရှင်နေအခြင်းဤသိချံခရင်လှပတိပရမဒဝနမကိုရောက်သောပရဂပိကြောင့်ဖြစ်သောသတိကံဥပဒနာစတော်တော်အောင်ကြားတို့ကိုနာကြားရခြင်းဤသိချံခရင်လှပတိဘုရားနာဖျားရှင်တို့ဥပါတော်ကုသောမူခြင်းဤသိသောခရင်လှပတိဣတိဤသောကဘာမြတ်စွာဘုရားသည်ဩဇာကရုဏာရှိသောပညာအခြင်း ဟောကြားတော်မူခဲ့ပါလေတည်းလူကြီးဖြစ်သူရမွန်ရဖြစ်တယ်လူဝင်ဖြစ်လာရများတော့လေအသက်ရှင်နေဖို့ရလည်းတော့ခဲရတယ်အသက်ပဲရှင်နေရများတော့လေဒီဘဝမှာပဲပေတကားဝိပ္ပိနေနဲ့နေတော့မမြင်သွားသေးနိုင်နဲ့အတိပ္ပံဝဒနာဆရာတော်ဘုရားတို့ကိုနာကြားလို့ရတယ်လုံးခရင်တယ် မြတ်စွာဘုရားသာသနာတော်ကြီးနဲ့တွေ့ကြုံမှုကလည်းလွန်ခဲ့ရတယ်ဒီဆင်ញံတရား၄ပါးခုပြန်တာပြေးတာများတဏ္ဍာမရှိပါတယ်တဲ့ဒီဆင်ញံတရား၄ပါးရှိတဲ့ခိုက်တာသင်ပါပြီလို့ဖြစ်တဲ့တရားရှင်းရမယ်တရားရမယ်ကဘိုးကရရတဲ့အထင်ကားစိတ်ဖြစ်တယ်ဒီလိုဆင်ញံလို့ရသွားလို့ရှိရင်ဖြစ်တဲ့တရားတော့ဒုတက်လာတတ်ပါတယ်ဓမ္မဥစ္စာဓမ္မဥစ္စာဖြစ်သွားပါတယ်တဲ့ဒီအသက်ကရှင်းနေတာလေ ဘယ်လောက်ကြာကြာရှင်နေမလဲခတ်မှလို့မရဘူးအသက်ရှင်စေခဏမှသာအထုလို့ရတယ်ဒီသက်ရှင်နေရှင်ဖို့ရတယ်ဘယ်လောက်ကြာကြာရှင်နေမလဲဆိုတော့တရားနာပိဋကများကြိုတင်ပြီးတော့သိနိုင်ပါရဲ့လားမသိနိုင်ဘူးဒီနေ့ရှင်နေမယ်လက်ပြန်ရှင်နေမှရှင်မှာဒါကြောင့်မလို့ဒီနေ့အခွင့်ရရင်ဒီနေ့ပဲအာထုတ်ပါသီဝကိစ္စံကတပံသောဇိညာမရဏံသူဝေ နာဟိနောသင်္ကရံဒေနမဟာတိနိနာမိသုနာအာတဗံကိတောလွန်စွာပူပန်ကိတတော်ဒါနသီလသမထဝိပဿနာတို့ကိုအားထုတ်ခြင်းကိုဣဇိဝအရင်၌ပင်ကိစ္စံပြုအပ်၏ကတမဘက်ကြောင့်ကိစ္စံပြုအပ်သည်သူဝေနဖြန်၌မရဏဝါတိခြင်းကို၎င်းဇီထံဝါတက်ရှိခြင်းကို၎င်းကောဘေလူတိဇိနာတိနိုင်ရအာနိကတမဘက်ကြောင့်မတိနိုင်ရသည်ဟုမူကား မဟာလီနာ96ပါးသောယောဂဝေဒနာဒါလန်နဲ့အစိတ်စပြီးများတော်သောတရားစတိရှိတော်ဒီနာမေသုနာထိုတေရင်ဘောတရားလူတော်တေမင်းနှင့်နောငါတို့ဟာသင်္ကရံမိတ်ဆွေဖွဲ့ဆင်းချက်ထားခြင်းတတို့လက်ဆောင်ပြီးဆင်းချက်ထားခြင်းကိုယ်ကနိုင်ကြယူရာစိတ္တိဘောဝစုဆောင်ထားခြင်းဒီနတ်အတ္တမရှိသတ္တမထုတ်ကြောင့်သူဝေနဖြန်၌ မရဏဝသေခြင်းကို၎င်းသီတဝတက်ရှိခြင်းကို၎င်းသောဘေသူတိခြင်းများဒီ၌အာမိသတ္တမထုသောပစ္စည်းဝယိနိတေလင်အာတဝကိရိတာလွန်စွာဘုရားဣဒ္ဓသောသမထဥပဒနာတို့ကိုအာထုံခြင်းကိုကိစ္စံပြုပါ၏ဣတိဤသောဘဂဝါမြတ်စွာဘုရားသည်အဝေါစာကရုဏာရှိပါးခြင်းများအပြင်ဟောကြားတော်မူခဲ့ပါ၏တည်း မိမိတို့အသက်အကြီးရှင်းရုံနဲ့လက်ပြန်ရှင်းရမှအရှင်ပါဒါကြောင့်လို့ဒီနေ့ခွင့်ရဒီနေ့ပဲအားထုတ်ပါအဲ့ဒါလေးတွေကိုသဘောပေါက်ပြီးတော့ဝိပဿနာတရားကြီးလူထာတာအားထုတ်နိုင်မှုရဒီဓမ္မကြီးခြားတော်မြတ်ရဉာဏ်ပညာများနဲ့နာမနာတာတွေတွေ့ဆောင်းပုတ်ကြီးတွေစီခဲ့ပါတယ်ဒီဓမ္မကြီးခြားတော်မြတ်ရုပ်ပူဇော်တော်အပြင်တော်မြတ်စွာဘုရားကိုပူဇော်တော်အပြင်တော်ဝမ်းမြောက်ဝမ်းသာတစ်ခါစီရဲ့ဆိုရအောင် တစ်ခေါက်ထူလိုက်လို့ရင်အားလုံးရပါပြီတစ်ခေါက်ထပ်ထူဆရာတော်တိုင်ပေးပြီးနောက်တစ်ခေါက်ထပ်ထူလိုက်ဖြစ်သည်မြာဗျာသေမင်းအားချိန်သာလက်ဆောင်မရှိပါဘုရားမင်းရှင် နှံနိုင်ကြောင်းဘုရားပေါင်းစုဆောင်ထားခြင်းမရှိပါဒါကြောင့်တို့မှာမျက်ရှင်က မြမဧကမတိပါဒါကြောင့်နောက်နေရက်မရွှေယနေ့ပင်လင်အထုပ်ပါ အမြဲအားထုတ်ပါဒီလည်းကဒီရှင်နေမဲ့လက်ကရှင်နေမှရှင်ပါဒါကြောင့်မလို့ဒီနေ့ပဲအားထုတ်ပါမြတ်စွာဘုရားတိုက်တွန်းတော်မူတဲ့အတိုင်းဆင်ခြင်ပြီးတော့ဆင်ခြင်လိုက်ပြီတော့ဓမ္မဥစ္စာတန်ဖို့ရှင်ပြီပြီးတော့သူတို့သာသာအားထုတ်နိုင်ကြပါဖြစ်တယ်တိုးတက်လာတတ်ပါလေသောနာမဣန္ဒြေထေကျောင်းမှာဓမ္မဥစ္စာတန်ဖို့ရှင်ဆင်ခြင်ဖို့အသင့်ပြည့်စုံသွားပြီ ခုနှစ်နာမအမိထကြောင့်ဆက်လက်လို့ဟောကြပါတော့မယ်။ကာယေသတိဒေသအနာပကတံဥပထာပိတိကာယေသကို၌၎င်းဒီဒေသတက်၌၎င်းဒီဒေသတက်၌၎င်းနာပိကတံငတ်တော်ခြင်းဖြစ်ပြီးဖြစ်ကိုဥပထာပိတိဖြစ်စေ၏ဒီလိုအထာရာစီရောအထာရာဆရာကြီး သံဝနိတိကောင်းစွာမသွေခွင့်ပြတော်မူခဲ့ပါပြီတည်းကိုယ်နဲ့အတက်ကိုမငဲ့ွက်ပဲအထုနိုင်ရမယ်တဲ့ကိုယ်နဲ့အတက်ကိုမငဲ့ွက်အောင်ဘယ်လိုများရှင်ကြီးရဘယ်လိုများနှလုံးသွင်းရပါမလဲကိုယ်နဲ့အတက်ကိုအမြဲတမ်းငဲ့ွက်ကြတာပါပဲလူပုဂ္ဂိုလ်မဆိုတာနဲ့ ခရိစ္ဆန်တ attva လေးတော့မှသူတို့ကိုယ်နဲ့သူတို့အတက်ကတော့မငဲ့ခွက်ပါဘူးလားလူဆိုတော့အသိဉာဏ်ကအားကောင်းတဲ့ပုဂ္ဂိုလ်ကြီးအသိဉာဏ်ကြီးတဲ့ပုဂ္ဂိုလ်ကြီးဆိုတော့ဘိုးတော့ကိုယ်နဲ့တက်ကိုငဲ့ခွက်တယ်မငဲ့ခွက်ရအောင်ဘယ်လိုများဆင်ញင်ရမလဲရင်းကြည့်ပါဘူးလားဒီကိုယ်နဲ့ဒီတက်ကိုငဲ့ခွက်ဖြစ်တဲ့အတွက်ကြောင့်နမတက်ကသံဃာဘွားပေါင်းများစွာကငဲ့ခွက်ဖြစ်တဲ့အတွက်ကြောင့်ဒီနေ့တည်းအောင်တရားဥပဒေမရသေးဘူး တရားကိုမြင်တယ်မရသေးတဲ့အတွက်ကြောင့်သန္တရဒုက္ခတွေဒုရခြင်းဒုက္ခနာရခြင်းဒုက္ခတရားခြင်းဒုက္ခတွေမခံခဲ့ကြရပါဘူးလားဘာကြောင့်လို့လဲဆိုကိုယ်နဲ့အသက်ကိုငဲကွက်ခဲ့လို့တဲ့အခုလိုအချိန်ကမှတရားဥဒ္ဓမြတ်ရနိုင်တဲ့အချိန်ခါလူလည်းပြင်ရတဲ့အခိုက်အတန့်တလည်းရှင်းတဲ့အခိုက်အတန့်အတိတ်ကကြာမှနေတဲ့အခိုက်အတန့်ဘုရားတရားတွေနဲ့ထုံးကားနေတဲ့အခိုက်အတန့်မြတ်စွာဘုရားသာသနာတော်ကြီးတွေ့ကြုံနေရတဲ့အခိုက်အတန့်တရားရနိုင်တဲ့အခိုက်အတန့်မှာ ကိုနဲ့အသက်နဲ့လေရင်လိုက်တော့မယ်တရားသူမြတ်ကိုနှလုံးသွင်းလို့မကောင်းပါဘူးလားရနိုင်တဲ့ဘဝမှာလေရင်လိုက်မယ်လေရင်လိုက်မယ်ဆိုလို့ရှိရင်နောင်တဘဝလေအပေတံတာဖြစ်ရမယ်ကိုရတဲ့နာရတဲ့တရားတဲ့ဘဝကြီးလွတ်မြောက်အရှင်းရှင်းလွတ်မြောက်ပြီးတော့ဟိုရင်းနာခြင်းတခြင်းနဲ့လွတ်မြောက်သွားနိုင်တယ်မလွတ်မြောက်နိုင်ပါဘူးလားဒီရန်လွတ်မြောက်နိုင်တယ်လွတ်မြောက်နိုင်လို့ရှိရင်လေရင်လိုက်မယ်ကိုနဲ့အသက်နဲ့ တရားဥပဒေမြတ်ကိုလဲယူလိုက်မယ်နှလုံးသွင်းလိုက်လို့ရှိရင်ငဲ့ကွက်ဖက်မှာမဖြစ်သွားနိုင်ပါဘူးလားဖြစ်သွားနိုင်တယ်ကိုယ်နဲ့အတဲ့မငဲ့ကွက်ရက်စဲနိုင်ရမည်ကိုယ်နဲ့အတဲ့မငဲ့ကွက်ရက်စဲနိုင်ရမည်ဒီအကိုနဲ့အတဲ့ နဲ့ကွရက်တင်နိုင်ရမည်နဲ့ကွလို့ရှင်တော့မရနိုင်ဘူးနဲ့ကွမှရနိုင်တယ်တရားကြီးအထုံလို့ဆိုတဲ့ဉာဏ်ရှင်ရောက်သွားတဲ့အခါမကွမနဲ့ကွတဲ့သဘောကြီးမိသားစုမှာရှိလာပြီဆိုရည်ဆိုတဲ့ယောဂဝိမာန်လေး ကျော်လွန်သွားတတ်ပါတယ်ဒုက္ခဝေဒနာတွေကျော်လွန်သွားနိုင်ကျော်လွန်သွားတဲ့ပုဂ္ဂိုလ်တွေလည်းတော်တော်များများရှိပါတယ်တဲ့ရက်ွက်လို့ရှိရင်တော့တရားတွေမတက်နိုင်ဘူးတရားတွေမရနိုင်ဘူးဆိုတဲ့တာရကတွေရှိတာကရှိခဲ့ဘူးပါလေတစ်ချိန်တော့ခါကိုယ်ငယ်တစ်ပါးနဲ့မထေကြီးတစ်ပါးတစ်ကြောင်းနဲ့မှအတူတူကနေကြတယ် နှစ်ပါးလုံးသမာဓိဝင်စားနေတဲ့ပုဂ္ဂိုလ်တွေပဲတဲ့သူတို့ခေတ်သူတို့ခါကဝါဆိုဘုရားအချိန်ရောက်လာဝါရင်းကြလို့ရှိရင်တော်တယ်ကွာလို့စုပေါင်းတော့ငါတော်များဝါဆိုကြတရားအထုတ်ကြတယ်ဆရာတော်ကြီးနဲ့ကိုယ်လေးလဲဝါဆိုကမိကြဝါဆိုလက်ကြည့်ကြတော့တော်ကြောင့်တို့လည်းထွက်သွားကြဟိုရောက်တဲ့အခါ သောကြောင့်ဘာဆိုကြောင့်ကတန်ခါရီကပြည့်ပြီနေရာပြီးတာလဲဘွာရှင်နဲ့ပြီးပါလေတဲ့ဆရာတော်ကြီးကတော့ဘွာကြီးလို့နေရာရသွားတယ်ဘွာဒီမှာနေထိုင်မှုရနေရာရသွားကိုရင်လေးကတော့ဘွာငယ်တဲ့အတွက်တော့နေရာမရဘူးကိုရင်အတွက်တော့နေရာမရှိတော့ဘူးဖြစ်တယ်လို့ပဲနေရမယ်အဲ့ဒါကိုဆရာတော်ကြီးကြားတော့ကိုရင်လေးကတော့တဝါလုံးငိုတဲ့ကြီးထဲမှာနေရာတော့မှာပဲ မကြမ်းမှာတော့ဖြစ်တော့မှာပဲဆိုတဲ့မျက်ကွက်မှုတုံးကြမှုကလေးဝင်သွားတယ်။ဝါဆိုကြဝါဆိုတော့တရားအထုတ်ကြ။တို့ကြောင့်မှတကယ်ကြည့်လို့ဆလာအထုတ်ကြတဲ့တို့ကြောင့်ကြီးပြီးတော့တစ်ပါးနဲ့တစ်ပါးနဲ့ဝါဆိုမှစိတ်မတွေ့ကြတော့ဘူး။အထုတ်တဲ့ခါကျတော့ဆရာတော်ကြီးကသမာဘဝင်စားဖို့ကအထုတ်လိုက်လို့ရှိရင်သမာဘဝင်စားကမြည်ဆိုလို့ရှိရင်ကိုယ်ရင်လေးသွားတည်းရတယ်။ကိုယ်ရင်ဒီမကောင်းများဖြစ်နေမလားမသိ။အဲ့ဒီသမာဘဝင်စားလို့မရတော့ဘူးတဲ့။ မျက်ကွက်တဲ့စိတ်ကလေးရှိတော့ဝင်စားလို့ရပါသေးလားမရဘူးသမာဓိကအားနေတဲ့ပုဂ္ဂိုလ်ကြီးမတက်တော့ဘူးတဲ့ကိုယ်နေရတော့တဝါရင်းလုံးမဲ့သမာဓိဝင်စားလို့ရတယ်သူစီရတော်ကြီးနေရာရတယ်နေရာရထားတာကိုသူပြီးတော့သူ့မှာတော့မျက်ကွက်တဲ့စိတ်မရှိဘူးသူကတော့တဝါရင်းလုံးမဲ့သမာဓိဝင်စားလို့ရနောက်ဝါကျွတ်တော့ဆရာတပည့်ပြန်တွေ့ကြဆရာတော်ကြီးဆရာ ဝါရုမကျမ်းကျမ်းမှာကျမ်းကျမ်းတာလားရှိပါရဲ့လေခင်ဗျာဓမ္မဘကုံဝင်စားလို့ရပါရဲ့လားခင်ဗျာအစင်မပြပါဘူးတဲ့ဓမ္မဘလည်းဝင်စားလို့မရပါဘူးတဲ့ကိုရင်းကိုသတိရရနေတယ်ဓမ္မဘဝင်စားလို့မရဘူးတဲ့မြတ်ကွမှုလို့ရှိရောတရားတက်ပါရဲ့လားမတက်တော့မရတော့ဘူးတဲ့ကိုရင်တော့တတိတော့သွားကျင်းလို့ဝင်စားလို့ရပါတယ်ခင်ဗျာ လက်ွက်မှုကလေးရှိလို့ရှိရင်တရားမတက်နိုင်ဘူးတရားမရနိုင်ဘူးဒါမသိကြပါဘူးလားသိကြတယ်တင်တာပိတာယုံညာနဲ့ဒိဋ္ဌာဗျာဉာဏ်ရှင်လေးတော်လို့မြင်လာတဲ့ကဉာဏ်ရှင်နာလာနီးအဆင့်ကိုရောက်လာတဲ့ကအဲ့လိုလက်ွက်မှုကလေးတစ်ခုခုလို့တစ်ခုခုလောက်ရှိလာပြီဆိုအဲ့ဒီယုံတော်တော်နဲ့မတက်တော့အိမ်ကအကြောင်းအရာလေးတစ်ခုလောက်ကြောင်းကြပူပန်ဆရာလေးတခုတော့ကြားသွားပြီ။ယောဂီလည်းဉာဏ်ရှင်လေးအတော်မြင့်နေဉာဏ်ရှင်လာတဲ့အချိန်ရောက်တော့မယ် အဲ့ဒီခါမှကြားသွားတယ်အဲ့ဒီယောဂီကဉာဏ်ရှင်မတက်တော့ဘူးတိတ်တိမ်မွေ့မြင်းညနေတာဟုတ်တရားတော်ကအဲ့ဒါလေးကြားသွားပြီးတဲ့နောက်ပိုင်းမှာတရားရှိမတက်တော့ဘူးတရားကောင်းလာပြီဆိုအဲ့ဒါလေးပြန်သတိရလိုက်ပြန်သတိရလိုက်ရင်မတက်တော့ဘူးဒါကြောင့်မို့တရားမြင့်သွားလို့ရှိရင်အင်္ဂါလူတွေမလာနဲ့မလာနဲ့မလာတာပုံကောင်းတယ်ဓမ္မန္တရဖြစ်တဲ့သူမှာမလာရဘူးတဲ့ယောဂီတောက်ချက်တွေရှိတယ် ဖြစ်သွားနိုင်တယ်မြတ်ဘုရားဖြစ်ဖြစ်ဖြစ်သွားနိုင်တယ်သိမင်းညသိမ့်မှုတာဘူးတရားမြင့်လေသိမ့်မှုလေဓမ္မကြီးအားကောင်းတဲ့ပုဂ္ဂိုလ်ပုဂ္ဂိုလ်ကတော့တစ်ချိန်နဲ့တော့ပြတ်သွားတယ်ဓမ္မကြီးနည်းနည်းအားနည်းတဲ့ပုဂ္ဂိုလ်များအဲ့ဒီမှာဒုတိယထားလောက်နာမှုကလေးကမှနည်းနည်းမှမရှိသေးရဘူးရှိသွားလို့တရားမတက်တော့မဲ့ကောမှုရှိလို့တရားမတက်ဘူးဒါမှသူနဲ့တက်မြင့်တော့ပြအားထုတ်အောင်ဒီကညာရအောင်သွားတဲ့ပုဂ္ဂိုလ်များကြတော့အလိုလိုကိုယ်နဲ့အတက်ကိုမငဲ့ကွက်ပဲဖြစ်သွားတတ်တယ် ပင်ကညာဆိုမှတ်လိုက်တယ်နဲ့ကုန်းပြမှတ်လိုက်တယ်နဲ့ကုန်းပြမှဆရာအယုံနဲ့ကုန်းပြမှတ်တယ်နဲ့ကုန်းပြအမြဲတမ်းသိနေတာပဲဖြစ်ပြတော့တာသိသွားတာနဲ့သိသွားတယ်မသိပါဘူးလားအမြဲတမ်းသိနေတာရုပ်ကလည်းသိနာကလည်းသိသိနေတာဘာမျက်ကွက်ဆရာရှိတော့လို့လေရုပ်စိတ်မှာအလိုလိုဖြစ်သွားတတ်တယ်ပင်ကညာလို့ရောက်ရောက်လာတဲ့အခါဝေဒနာတွေလည်းပြန်ပေါ်လာတတ်တယ် င်္ဂညာကိုရောက်လာတဲ့ယောဂီပုဂ္ဂိုလ်များမကြာခဏချုပ်ထားပါလို့ဝေဒနာတွေပေါ်တဲ့အကြောင်းအကလေးတွေနဲ့လိုက်ဆွနေကြလို့ပဲခင်ဗျာဘယ်ဟာဆွနေမှလည်းမသိဘူးမကြောက်တတ်ပါဘူးကနာရကျင်နာအောက်မှာကြောင်ပေါ်လာတဲ့ဘယ်ရနာနေမှလည်းနာလိုက်တာနာတော့နာနေတာပဲခန္ဓာကိုယ်အထည်ကြီးရတဲ့တော့ကြောက်နေတော့နာရာကြီးကထင်ရှားနေမှတ်ရတာလည်းနည်းနည်းခက်နေတတ်တယ် ငါညာရောက်လာတဲ့ပုဂ္ဂိုလ်မူရိပ်မူရိပ်မူရိပ်နဲ့ဖြစ်နေတတ်တယ်ရောက်ခါတမှာမှတ်ရမယ်ခဲလေနောက်ငါညာအားရှိသွားတဲ့ခါတော့ဘုံတော့မှတ်လို့ပေါင်းလာပါလေအဲ့ဒီငါညာလို့ရောက်လာတဲ့အခါကြလို့ရှိရင်ကိုယ်နဲ့အတက်ကိုမငဲ့တော့ပဲစုမနိုင်တဲ့အချိန်ကိုရောက်သွားပါလေတစ်ချိန်တော့အခါဆရာတော်ကလွန်ခဲ့တဲ့73နှစ်လောက်ကပေါ့14နှစ်လောက်ကဒီကမာဤဆရာတော်ဆရာကြီးဤထရာ မာရှိတာမှာကမ္ဘာန်းဆရာမဖြစ်ခင်လေးပဲတင်အဲ့ဒီမှာနေရတဘာကြောင့်ဒီမှာနေရဆရာတော်နဲ့ခင်ဗျားကြီးကမကြီးသူ့မှာဒုနာတဲ့ယောဂဝေဒနာရှိတယ်သူတို့အတော်လည်းပြည့်စုံတဲ့ပုဂ္ဂိုလ်ပဲဒုနာတာကိုဆရာဝန်ကြီးတမတော်ကြီးများနဲ့လည်းခုအခြားဆရာမျိုးတွေလည်းခုဇီဝအမျိုးတွေလည်းကုသတာဘယ်လိုမှကုသလို့ မပြောက်နိုင်ဘူးမပြောက်နိုင်တော့မသူရပါဘူးဒီရောဒီဒုနာကိုစောင့်လို့ဒီတရားရတော့မှမဟုတ်တော့ဘူးတရားဝင်တော့မေးတရားဝင်အထုတ်သူကလည်းနာလူကလည်းဝါတော့မှားရတာတော့မသူခင်ဗျပိမန်လေသူရသလားအထုတ်တာတလလောက်ရသွားတဲ့ခါကျတော့ဘင်ကညာလို့သူရောက်လာဒုနာထိုင်နေတဲ့ခါကျသူကသိနာ ဘယ်တက်မလားညာညာပြီညာညတော့ညာညတော့သူစိတ်ထဲမှာတော့သိကျင်လက်သိသားပြီးတော့မပြင်းတော့ဘူးဒုနာတာကိုသူ့လိုက်တော့ရှုမှတ်လိုက်တာသူ့ဒုနာအပြီးတိုင်ရောက်သွားတဲ့အကြောင်းရှောက်ထားဘူးလေကိုယ်နဲ့အတက်ကိုမငတ်ွက်တော့ရောက်သွားပါဘူးလားသင်တို့ကရှိတဲ့ယောဂဝေဒနာဟောင်းနေညာညာရောက်လာလို့ကိုယ်နဲ့အတက်မငတ်ွက်ပဲ ရှုမှတ်လို့ရှိရင်ကြောက်သွားတတ်ပါတယ်တရားတွေတက်သွားဉာဏ်တင်လာတဲ့အထိရောက်သွားတာပါပဲတဲ့ကိုယ်နဲ့အသက်မနဲ့ခွဲ့ရက်စင်နှံရမည်ဆိုတာဒီငါညာရောက်လာတဲ့ခါကျတော့အလိုလိုကိုယ်နဲ့အသက်ကိုမနဲ့ခွဲ့ဖြစ်ဖြစ်သွားတတ်ပါတယ်တဲ့ဒါကြောင့်မလို့ဒီငါညာရောက်အောင်ကြိုးစားပြီးတော့ဉာဏ်လာပြီးတော့ဉာဏ်နဲ့အားထုတ်နေကြတယ်ကိုယ်နဲ့အသက်မနဲ့ခွဲ့ ဖြစ်ဖြစ်နိုင်ရမည်။ဉာဏ်ကိုယ်နဲ့အတဲ့မြတ်တယ်မြတ်တော့ပဲရဲရဲစင်စင်ဘုလူသာလအထုံနိုင်ရမယ်သင်္ကြန်ထက်ကြောင်တရားတွေကြောင်တပါးပါပဲတဲ့မြင်ရခွင့်အောင်နှလုံးသွင်းပုံလေးရတော့သိရည်ကြည့်ပါလေဒီကိုယ်နဲ့ဒီအသက်ကိုမြတ်စွာဘုရားလို့ တခုတိုင်အောင်ပဲတယောက်တည်းနဲ့တဏှာသေးဘူးတန္တဒုက္ခတွေခံရပြီတာပဲတခုချိန်ကမှတရားရနေတဲ့အချိန်အခါဖြစ်တယ်ဒီကိုနဲ့ဒီတက်ကိုမငဲ့ကြတော့ဘူးတရားဥပဒေနဲ့လဲယူလိုက်မယ်အလုံးစုံမကောင်းပါဘူးလားအလုံးစုံလည်းရှိရင်ကိုနဲ့တည်းမငဲ့ကြတဲ့ဒီလိုရောက်သွားတော့ဒီရပါရမီအားနေတော့တရားဥပဒေနဲ့တရားသွားနိုင်ပါတယ်ဒီကျတော့ယနေ့ခုခန္ဓာ ဣန္ဒြေတစ်ကြောင်း၉ပါးတို့တွင်သဘုံမြောက်ဣန္ဒြေတစ်ကြောင်းနှင့်ခဏခုမြောက်ဣန္ဒြေတစ်ကြောင်းတို့ကိုအတူဆုံးနာကြရသဖြင့်နာကြရသောတိုင်နိုင်နာကျင့်ကြံပေါ်များအထုနိုင်ကြပြီဖြင့်မိတော်လိုရှိအပ်တောင်းတတဲ့တရားဥပဒေမြတ်တို့ကိုဒုက္ခကံတေအင်းင်းရာဖြစ်တဲ့နိဗ္ဗာန်ချမ်းသာကိုလွယ်ကူသောခြင်းဖြင့်ရှင်မြန်စွာဆက်ရောက်၍မြမကုနိုင်ကြပါစေကုန်သတည်း